ခန်းကြီးဆက်ရှိအငယ်1မှ8ထိုနောက်ဒါဝိဒ်သည်ဖိလိတိလူတို့ကိုလှုပ်ကြံ၍အောင်မြင်သဖြင့်ဂါသမြို့နှင့်ခြေလက်များကိုတင်းယူလေ၏မောဘပြည်ကိုလည်းလှုပ်ကြံ၍မောဘမျိုးသားတို့သည်ဒါဝိဒ်၌ကျွန်ခံလျက်အခွန်ဆက်ရကြ၏ဇောဘမင်းကြီး ဟာဒဒေဇာသည်ဥဖရတ်မြစ်နားမှာမိမိနိုင်ငံကိုတည်စေခြင်းငှါသွားသောအခါ၊ဒါဝိဒ်သည်ဟာမတ်မြို့တိုင်အောင်တိုက်ဖျက်၍ရထားတထောင်၊မြင်းစီးသူရဲခုနစ်ထောင်၊ခြေသည်သူရဲနှစ်သောင်းကိုဘမ်းဆီး၍ရထားတရာကိုသိမ်းထားပြီးမှ၊အခြားသောမြင်းရထားရှိသမျှတို့ကိုဖျက်ဆီးလေ၏။ဒမာသက်မြို့နေရှုရိလူတို့သည်ဇောဘမင်းကြီးဟာဒဒေဇာကိုစစ်ကူသောအခါ ဒါဝိဒ်သည်ရှုရိလူနှစ်သောင်းနှစ်ထောင်တို့ကိုသတ်ပြီးမှ ရှုရိပြည်ဒမာသက်မြို့၌မြို့စောင့်တပ်ကိုထားသဖြင့်၊ရှုရိလူတို့သည်ဒါဝိဒ်၌ကျွန်ခံ၍အခွန်ဆက်ရကြ၏။ဒါဝိဒ်သွားလေရာ၌ထာဝရဘုရားသည်စောင့်မတော်မူ၏။ဟာဒဒေဇ၏ကျွန်တို့စွဲကိုင်သောရွှေဒိုင်းလွှားများကိုဒါဝိဒ်သည်သိမ်း၍ယေရုရှလင်မြို့သို့ဆောင်သွား၏။ဟာဒဒေဇာအစိုးရသောတိဗဟတ်မြို့နှင့် ခုန်မြို့မှ ဒါဝိဒ်သည်များစွာသော ခြေဝါကိုတင်သွား၏ရှောလမုန်သည်ခြေဝါရေကန်ခြေဝါတိုင်ခြေဝါတစားများကိုထိုခြေဝါဖြင့်လုတ်တည်အငယ်9မှ73 ဇောဘမင်းကြီးဟာဒဒေဇာဤတက်အလုံးရင်းကိုဒါဝိလှုပ်ကြံကြောင်းကိုဟာမတ်မင်းကြီးတောဤတီကြားလျင်မိမိရန်သူ ဟာဒဒေဇာကိုဒါဝိသည်စစ်တိုက်၍လှုပ်ကြံသောကြောင့်မိတ္တဟာယဖွဲ့၍ကောင်းကြီးပေးစေခြင်းဟာမိမိသားဟောဒောယံကိုဒါဝိမင်းကြီးထံသို့စေလွတ်၍ဟောဒောယံသည်ရွှေဖလားငွေဖလားကြေးဝါဖလားအမျိုးမျိုးတို့ကို ဆောင်ခဲ့လေ၏ ထိုဖလားတို့ကိုဒါဝိဒ်မင်းကြီးသည်ထာဝရဘုရားအားပူဇော်၏။ထိုအတူရှုရိပြည်၊မောဘပြည်၊အမ္မုန်ပြည်၊ဖိလိတ္တိပြည်၊အာမလက်ပြည်၊အပြည်ပြည်တို့မှဆောင်ခဲ့သော ရွှေငွေကိုလည်းပူဇော်၏။ထိုမှတပါး၊ဇေရုယာသားအဘိရှဲသည်ဆားချိုင့်တွင်ဧဒုံလူတသောင်းရှစ်ထောင်တို့ကို လုပ်ကြံလေ၏။ဧဒုံပြည်၌မြို့စောင့်တပ်တို့ကိုထား၍၊ဧဒုံပြည်သားအပေါင်းတို့သည်ဒါဝိဒ်၌ကျွန်ခံကြ၏။ ဒါဝိဒ်တော်လေရာ၌သာရဖျားသည်စောင့်မတော်မူ၏အငယ်၁၄မှ၁၉ထိုသို့ဒါဝိဒ်သည်ဣဒရေလနိုင်ငံလုံးကိုဆိုးဆံ၍နိုင်ငံတော်သားတို့တွင်တရားမှုကိုစီရင်ဆုံးဖြတ်တော်မူ၏ဇေရုရာဤသားယောဘသည်ဘိုလ်ချုပ်မင်းဖြစ်၏အဟိလုဤသားယောရှဖတ်သည်အတွင်းဝန်ဖြစ်၏အဟိတုဤသားဇာဒုနှင့်အဗျာတာဤသား အဟိမလက်သည်ယစ်ပရောဟိတ်ဖြစ်၏စရာယသည်စီရီတော်ကြီးဖြစ်၏ယောယဒဤသားဘေနာယသည်ခေရတိလူနှင့် ပေလတိလူတို့ကို အုပ်ရ၏ဒါဝိဒ်ဤသားတော်တို့သည်လည်းအထံတော်၌မင်းသားအရာနှင့် နေကြ၏